ကံကြီး45အငယ်1မှ8တင်တို့သည်မြေကိုအမွေခံခြင်းငှာစည်ရန်ချ၍ပိုင်းခြားသောအခါတန်ရှင်းသော မြေတစ်ွက်ကိုထာဝရဘုရားအားပူဇော်ရကြမည်ထိုအကွက်သည် အလျားကျူလုံးအပြန်2500အနံ1800မြည်နေနမိတ်ရှိသည်မြသည်လည်းတန်ရှင်းရမည်ထိုမြေခွက်အလယ်၌အလျားအတောင်900အနံလည်းအတောင်900ရှိသောစတုယံအကွက်သည် တန်ရှင်းရာဌာနဘို့ဖြစ်ရမည်ထိုအကွက်ပတ်လည်၌တန်ရှင်းသောနယ်လဲအတောင်90ရှိရမည်ထိုတို့အလျာ2500အနံ1000ကိုတိုင်းပြီးမှအလွန်တန်ရှင်းသောအရနှင့်တန်ရှင်းသောဌာနတရားဖြစ်ရမည်ထိုတန်ရှင်းသောမြေသည်ဒါဝရဖျား၏အမှုတော်ကိုဆောင်ခြင်းငှာအထံတော်သို့ချင်းကပ်၍ တန်ရှင်းရာဌာန၏အမှုဆောင်ယေပရောဟိတ်တို့အဖို့ဖြစ်ရမည်သူတို့အိမ်ဆောက်เสียနှင့်တန်ရှင်းရာဌာနတည်เสียဖို့တန်ရှင်းသောမြေဖြစ်ရမည်အလျား2500အနံ1000ရှိသော အကွက်သည်အိမ်တော်အမှုဆောင်လေဝိလူတို့နေရာအခန်း20တိဆောက်เสียဖို့ဖြစ်ရမည်မြို့တော်နှင့်ဆိုင်သောမြေသည်တန်ရှင်းသော အရတ်တစ်ဖက်တစ်ချက်၌ အလျာ1500အနံ9000ရှိ၍ဤဒေလအမျိုးသားအပေါင်းတို့အဖို့ဖြစ်ရမည်တန်ရှင်းသောမြေခွက်နှင့်မြို့တော်နေနမိတ်အနောက်ဖက်တစ်လျှောက်လုံးတစ်ပိုင်းအရှေ့ဘက်တစ်လျှောက်လုံးတစ်ပိုင်းသည် မင်းသားအဖို့ဖြစ်ရမည်ငါဤမင်းသားတို့သည် နောက်တဖန်ငါဤလူတို့ကိုမနှင်းဆဲမည်အကြောင်းထိုမြေသည်ဤဒေလပြည်၌မင်းသားပိုင်သောမြေဖြစ်ရမည် ကျွင်းသောမြေကိုဣဒရေလအမျိုးအနွယ်အသီးသီးတို့အားပေးဝေရမည်အငယ်ကုမ19အရှင်သာရဘုရားမိန်တော်မူသည်ကားအိုဣဒရေလမင်းသားတို့ရောင်ရဲသောစိတ်ရှိကြလော့အနိုင်ထက်ပြုခြင်းလူယူခြင်း အမှုတို့ကိုပယ်ရှား၍တရားသောအမှု ဟုတ်မှန်သောအမှုတို့ကို ပြုကြလော့။နောက်တဖန်ငါ၏လူတို့ကိုမညှဉ်းဆဲမနှိပ်စက်ကြနှင့်ဟု အရှင်ထာဝရဘုရားမိန့်တော်မူ၏။မှန်သောချိန်ခွင်၊မှန်သောဧဖာ၊မှန်သောဘတ်တို့ကိုသုံးရကြမည်။ဧဖာနှင့်ဘတ်သည်အညီအမျှရှိရမည်။နှစ်ပါးသည်ဟောမဲကိုအမှီပြု၍၊ဧဖာသည် တဟောမဲတွင်ဆယ်စုတစု၊ဘတ်သည်လည်း တဟောမဲတွင်ဆယ်စုတစုရှိရမည်ဂေယာ20ကိုတကြက်အကြက်60ကိုတမန်နေရှိရမည်ချီးမြှောက်ရာပူဇော်တကာပြုသောအခါဂျုံဆန်ဖြစ်စေမူယောဆန်ဖြစ်စေတဟောမဲတွင်တောမဲကို ပူဇော်ရမည်စီနှင့်ဆိုင်သောပညာဟုမူကားတကောရာတွင်ဗတ်ဆယ်စုတစုကို ပူဇော်ရမည်တဟောမဲသည် ဆယ်ဘက်ဖြစ်သောကြောင့်တကောရသည်ဆယ်ဘက်ဖြစ်သည်သူတို့အပြစ်ကိုဖြေခြင်းကဣဒရေလကျက်စားရာ ရေများသောအရ၌ရှိသောတိုးနေရာတွင်တိုးတငယ်တကောင်ကိုဘောဇင်ပူဇော်တကာနှင့်တကွမိရှုရာရစ်မိတ္တဟာရရစ်တို့ကို ပူဇော်ရကြမည်ဟုအရှင်သာရဘုရားမိန်တော်မူ၏ထိုချီးမြှောက်ရာ ပူဇော်တကာကို ပြည်သူပြည်သားအပေါင်းတို့သည်ဣသရေလမင်းသားအားဆက်ရကြမည်မင်းသားသည်လည်းပွဲသဘင်နေ့လဆန်းနေ့ဥပုံနေ့ဣသရေလအမျိုးပရိသတ်စည်းဝေးသောနေ့ရက်အစဉ်အတိုင်းမိရှုရာရစ်ဘောဇင်ပူဇော်တကားသွန်လောင်းရာပူဇော်တကာတို့ကိုပူဇော်ရမည်ဣဒရေလအမျိုးဤအပြစ်ကိုဖြေခြင်းဟာအပြစ်ဖြေရာရစ်ဘောဇင်ပူဇော်တကာ မိရှုရာရစ်မိတ္တဟာယရစ်ကိုလည်းပူဇော်ရမည်အငယ်၁၈မှ25အရှင်သာရဖျားမိန်တော်မူသည်ကားပထမလတရက်နေ့တွင်အပြစ်မပါ အသက်ပြိုသောနွားထီးတကောင်ကိုယူ၍တန်ရှင်းရာဌာနကို စင်ကြယ်စေရမည်ယေဘရဟိတ်သည်အပြစ်ဖြေရာရစ်ကောင်အသွေးအချို့ကိုယူ၍အိမ်တော်တိုင်၌၎င်းရစ်ပလင်အောက်ထစ်လေးတောင်း၌၎င်း အတွင်းတတိုင်းတကတိုင်၌၎င်းထည့်ရမည်ထိုမှတပါမှားယွင်းသောသူနှင့် မိုက်သောသူအတွေ့ခொနည်းနေ့တွင် ထိုနည်းသူပူဇော်၍အိမ်တော်အတွေ့အပြစ်ဖြေရာမင်္ဂလာကိုပြုရမည်ပထမလ14ရက်နေ့တွင်ပတ္တခံပွဲကိုခံရမည်ခொနည်းပတ်လုံးပွဲခံစဉ်တွင်တဆေးမဲမုံကိုသာစားရမည်ထိုနေ့၌မင်းသားသည်ကိုဖို့၎င်း ပြည်သူပြည်သားအပေါင်းတို့ဖို့၎င်းနွားထီးတကောင်ကိုအပြစ်ဖြေရာရစ်ပူဇော်ရမည်ပွဲနေ့ခုနှစ်ရက်ပတ်လုံးသာရဖျားအားမိရှုရာရစ်ဖို့နွားဒီခုနှစ်ကောင်အပြစ်မပါသောတိုးဒီခုနှစ်ကောင်ကို၎င်းအပြစ်ဖြေရာရစ်ဖို့စိတ်တငယ်တကောင်ကို၎င်းနေ့တိုင်းပူဇော်ရမည်နွားဖြစ်စေတိုးဖြစ်စေတကောင်တကောင်နှင့်ပါရသော ဘောဇင်ပူဇော်တကာဘုမုံညက်တေဖာစီတဟင်ကို ပြင်ဆင်ရမည်တတမလ35ရက်နေ့တွင် ပွဲခံ၍ယခင်အပြစ်ဖြေရာရစ်မိရှုရာရစ်ဘောဇင်ပူဇော်တကာစီပူဇော်တကာပြုသည့်အတိုင်းခொနည်းပတ်လုံးပြုရမည်